ယေရှုရှင်မဟာဗောဓိမင်းဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း၌29ရက်3လ2010ခုနှစ်တွင်ဟောကြားတော်မူသောတဘောဝဆိုတဘောခီးရောက်ဘုရားတော်အမအေးအေးဒီလိုတဘောတွေကြီးတဲ့ချင်းလို့ဖြစ်ပေါ်တာဟုတ်ကဲ့လာဦးလေးကျော်ကလည်းနေရီဘူးနဲ့ပဲသွားတယ်တင်ပါဗျာသူတို့ဒီမကြွလို့တဲ့ကြွပါတဲ့ဟင်ဒီဒီလေးတော့ ဒီမှာဒီဘယ်လိုတညပြန်ဒီညတော့များတယ်လို့ကလူမနက်ကဆုံးလောင်းပြီးကြိုကပြန်လို့ချက်ချင်းပြန်ပြီဟင်ဟင်ဒီမှာဒီငါဝါလေးဒီပြီးဟိုတစ်နှစ်ဆိုလို့ရှိရင် तू မသိသေးဘူးငါမသိသေးဘူးဒါလိုက်ကြည့်ဟုတ်ပြီ ဟုတ်ပြီ။ဒီမှာကျမတို့ကကုကုကိုတံပတ်ပြန်ပြန်တင်ရတာဗျာ။အရှင်ပြားနဲ့တွေ့ပြီးဒီတံပတ်ပြန်ပြန်တင်ရော။ဝေးနေတဲ့တံပတ်ကလည်းရောသွားတယ်။ဟုတ်ပြီ။ဒီမှာတင်တယ်ကိုကကိုတင်ဖို့ပါ။ဟုတ်ပါဗျာ။ကုကုကိုနိုင်ရောဗျာ။ဟုတ်ပါသူတရားဓမ္မများဖက်ကမျိုးအောင်နှိုးဖို့တောင်းလို့ရှိသမာဓိသူသာဝကရာမျိုးရခိုင်ရင်းနဲ့တန်ချက်ရေးပြီးပြီးတော့ ဒီပါကလာမျိုးဘူးနဲ့ခိုင်ဖို့တော့မျိုးဘူးဆရာသမားကခိုင်ဖို့ကဘူးကြီးရမှာခိုင်ဖို့ဒီလိုကဒီပြောရင်းနဲ့ဒီမှာဒီတွေ့ကြတော့ဒီပြောတာတော့ဒီပြောတာကညာလာရောက်အောင်ကြည့်တဲ့ဒီဘုံတော့ပဲရှိပါ ကိုယ်ကိုယ်တိုင်ကြည့်တာကျတော့မိမိဘူးပေါက်ကြည့်တဲ့မိကွင်းလေးသိမှာဒီခါတော့မယုံအဲဒီခါကျသူငါကမဟုတ်ဘူးပြောဘူးညာသူတရားနာသိတဲ့ချိန်ဆရာသမားကတိကျတယ်တော့ယောဂီဒီလိုဘောဘုဖြစ်နေလားကိုတိရတာမဟုတ်ဘူးခေါ်တယ်မဟုတ်ဘူးသူကအဲ့လိုတင်းနေတော့ပြီးကိုတွေ့ဘူး ဒီတရားကဘုဒုတိယမှန်လားမှန်လားပြီးရင်တော့ဘုကလက်စီတရားလက်စီဖြစ်တာလေဒီတော့ယောဂီဒီလိုဘောမဖြစ်နိုင်ဘူးလားမဖြစ်နိုင်ဘူးဗျာအဲ့ဒီတိုင်းကြီးပဲလို့ဘူးအဲ့ဒါသူပြောနေတယ်ဘုဒ္ဓကအဲ့ဘုဒ္ဓယုံကြည်ဆိုတော့ဘသူဖြစ်လို့မရဘူးနော်ဒီဘုဒ္ဓယုံကြည်ဆိုတော့သူစာရဲ့ဟာကဓမ္မတတိကပါပါတော့ သာဒိဋ္ဌိကအာဂါမိကနော်အိပါတိကဥပါနိကသူကလည်းဆွဲတော့ကဆရာဆုံးမဖို့မလိုတော့ခိုင်းလို့မလိုတော့ဟုတ်နော်တရားကတိတဲ့အာထုပ်လေးတိတဲ့နုညာတိတဲ့အာထုပ်ကြီးတိတဲ့ရာပါရှိနောက်မဆုံးချင်ဘူးရှိပဲတွေးချင်ဟင်ဘယင်းနေကြည့်ပါဘူးတပြီလို့ပါ မိဘရားကြီးရေးစီးပြီးရေးတာမှပီတိယတို့သူတော်ထွက်ရေးတာဟုတ်နော်တော်ထွက်တာပီတိယကြီးမိဘရားရတာပဲပါလို့ဘယင်ရတာတော့ပါလို့ကိုင်းကြီးရတာတော့ပါလို့အဲဒီတရားတို့ဒီဆိုရင်လည်းမဟုတ်တော့ဘူးကြည်တူတော့တယ်နော်ဒီအေရှိပါကတ်တော့အဲ့ဒါတို့လားလေဒီအဲ့ဒါကိုတွေးမှာ ဟင်အဲပုရိသမှာခံနေတာဆရာကနိုးယူမတတ်နိုင်တဲ့ဟုတ်ပေါ့ပုရိသအောင်ဆိုအမှားပြဒီကိုရရအောင်ပါလေကြာသူလည်းလုပ်ပြီးတော့အဲ့တော့ဒီလိုလာလွယ်တယ်ဗျအဲ့ဒီအောင်အောင်ပန်းလူလာကခေးရတာဒီကလူတော့ဟိုပဲအေးဟိုစစ်နေတာ တဲ့ဘယ်နဲ့လက်လိုက်ဘူးတော့အင်းတို့ဒီပဲပြင်သွားပြန်ဆရာသမားကြောင့်ဒီလိုမှတ်ပါတော့ဟုတ်ပါဘူးဒီသာမတင်မောင်ပြန်အာမပဲဟင်ဟင်အဲအာတို့အာထုတ်ခြင်းသူတို့ကလွယ်ပါတယ်နီးလေးလွယ်ပါတယ်ဟုတ်ဗျာမိဟာကိုအပြီးမှပြီးလိမ့်ဖန်စီသွားမိဟာကိုမှတ်ပါဘူး ဘာလို့ယူမေးတော့ဒီမသိလို့ပြောသူသိတယ်ဟင်ဘယ်ဟာမှမလဲမျိုးမလားမိရာကိုမှတ်ပါဟင်မိရာကိုမှတ်တလောက်လောက်နေတော့မဟုတ်ဘူးလေဟုတ်ရသူဝိဘူးတရားတော်တရားရတော်တို့လူကြီးဟင်ယထာဘောကပြီးလိုက်တောင်ပေါ်တက်လဲမဆင်းနေတယ်တောင်အောက်ကူးရထိုက်တော့လဲမဆင်းနေတယ် ယထာဘဝကလိုက်တယ်ဘူရာဆုံးသူရလိမ့်မယ်အဲ့ခါတမှာဖြစ်ဘူရာဆုံးသူရလိမ့်မယ်အဲ့ခါတမှာဖြစ်ဘူရာဆရာတော်မိတ်သွားတာလေဟုတ်နော်ဘယ်တော့မှတ်တာမားတယ်မှန်တယ်ဒုနေဆိုင်မာတတိကဖေးပြီးသွားတယ်ဒုတုပုဂ္ဂိုလ်လို့မာတတိကဖေးပြီးဒုတတိကပေါ်ထုတ်ပြီးသွားဒုဟာကြီးကမှကြည့်နေတယ်ကိုယ်ကိုချုပ်စရာဘာမှမရှိဘူး ဟင်မာဒရာမောင်လာတန်ဖေးတော့မရှိနဲ့အဲ့ဒီတန်ဖေးကတန်ဖေးကရှိလာကြီးပို့မှတ်လိုက်တာဟုတ်မိတာမှတ်ပါဆိုပြီးလားဟင်မိတာမှတ်ပါဟင်အဲဘယ်လိုမှမမလို့မလို့နဲ့ဟုတ်ပါမလို့နဲ့ဟင်အဲ့ဒါဆုံးကြည့်သွားလိမ့်မယ်ဘယ်လိုခုလည်းမလို့ဆုံးမဆုံးလည်းမလို့ဟုတ်ရဒုလို့ခုလည်းမလို့ဟင်စိတ်ကြောင်းတော့ တွေးပြောင်းနေတွေးပြောင်းတော့စိတ်လည်းပြောင်းနေမတူတော့သူ့ညာနဲ့သူ့စိတ်နဲ့မတူသူတွေးပြောင်းလို့သူစိတ်ပြောင်းနေတာဟုတ်တယ်အဲသူအတူလည်းဘယ်စိတ်ရောက်ပြီးညာစိတ်ရောက်နေနေမလို့လုံးတာလို့ဟုတ်နော်အဲ့တော့ကဲနီးရောလူသေးမိတာမှသူရှိတယ်ကျေးအချင်းဘုရား အတွေ့ရအဖို့ကြီးပေါ်နေတယ်လို့ဟုတ်ပါဘူး။တွေ့တယ်တွေ့တယ်တွေ့တယ်တွေ့တယ်လို့ဟင်အဖို့ပေါ်လည်းမစွန့်နဲ့တော့မိကမှတ်ပါပြောမှာပဲဟုတ်တော့သူအာထုတ်တဲ့ယောဂီသတ်ပါတော့ကိုရှုွယ်ရုပ်ခန္ဓာတော့ ထိုင်ချရတာကြီးပါနာမည်ပါရှိတဲ့ပုဂ္ဂိုလ်နာပြီးပါဒုက္ခနာပေါ်တယ်နော်ဟုတ်နော်အဲဒီဒုက္ခနာပေါ်ကောင်းဆိုတော့ရုပ်ပေါ်မှာခန္ဓာ၅ပါးဆုံးရှိလို့ရုပ်ပေါ်မှာအဲတို့ပါတော့တတိပဌာန်၄ပါးပါဗျဝေဒနာစိတ်ဓမ္မလည်းရုပ်ပေါ်မှာရှိပြီးသားပါဟုတ်နော်ပြီးတော့ရုပ်ပေါ်မှာပဲဝေဒနာပညာသင်္ခါရဝิญဉ်လည်းရှိပြီးသားပါအဲတော့ရုပ်ကိုင်လိုက်ရင်ခန္ဓာ၅ပါးကမလို့မမိနိုင်ဘူးဟုတ်ပါဘူး ပြီးတာလေဟုတ်လားပြီးတော့ရုပ်ကင်ထားရင်ဝေဒနာပညာအဲဒါဝေဒနာစိတ်ဓမ္မဟောမမိနိုင်ဘူးမိနိုင်ဘူးဟုတ်တာပြီတို့ကရုပ်ဘောထိုင်ချတာတို့နော်ရုပ်ဘောထိုင်ချတာမှာဝေဘူးဆရာတော်ဘုရားကြီးတို့လိုဝရိယတိကပိုက်တိရှိရင်မခေါင်းမစွန်းနဲ့ခွေးနာခဲ့ခဲ့ဝေဘူးကခွေးနာခဲ့ခဲ့တာအဲဒါက အဲဘုံငါးပါးထဲမှာဝရိယဘုံကိုစိတ်ကမ်းတင်တိုက်တယ်။အတ္တိရှိရလို့ပေါ့။ဟင်ဒီကစားလေအဲဟောမလို့ဝါလည်းဟောမလို့လုံးချင်တာလုံးမဟောမလို့မိရာတို့ကခံထားတော့တာဟုတ်နော်မိရာခံထားတော့ဟင်ဒီနာတော့ပြီးတော့နာတယ်ဘုရားမလျှောက်သေးနဲ့နာတဲ့နေရာရှိရင်းနဲ့မနာတဲ့နေရာလည်းရှိတယ်တူတူစားပဲမဟုတ် သူရေသေးလို့နာရမဘူးလားဟုတ်ပါဘူးနာလို့လားမနာဘူးလားယုတ်ကပဲနာပါပဲစိတ်နဲ့မနာဘူးပေါ့ဒီကနေ့ကျွန်တော်ကနားရမလျှောက်နားရရရှိရင်နားရရရှိတို့တို့တော့ဒီကွယ်တို့တို့ကတော့တို့နော်အတူရည်များတယ်ဖရာလို့ဆောင်း အတွင်းများတဲ့နေရာရှိသူအတွင်းမရှိတဲ့နေရာလည်းရှိသေးတယ်သူ့ကိုသူဆိုတာဒီညာဝရိယရောလို့ကိုကတူးကြည့်ထားဘူးဒီညာသိဝိသားကိုတူးတူးကြည့်အောင်လားအဲ့ဒီသိဝိသားကိုတူးကြည့်တော့ဘူးကြအဲ့ဒီကတော့ခုနေပြီဟင်တော့ပဲကိုတူးပြောတဲ့ညီလေးတော့မှတ်မိလောက်ဆရာရှိပါတယ်ဘူးမူရပါဘူးဟင်ဟင် မိနာမှထားလိုက်သူပြီးလို့တော့ဘုရားတော်ဝင်ဦးကတော့တစ်ချက်တည်းနဲ့ပြီးဟိစာလဲဒီပဲမှထားစာဒီမှပြီးမဲ့ဟိုကပညာကလည်းခရမ်းမှာသူ့မှတိုင်းသူပြီးလာပဲလေတို့တို့ဟိုဘာတို့ဟိုတို့ဇုံအောင်အောင်မဲ့သူပြီးလာပဲလေဘယ်လိုမဲသူပညာကပြီးပြီးသားပါဗျာတို့တိုင်းတော့ဟိုကြည့်နေဖို့မလိုပါဘူးသူပညာကလေသူဝိရဏကခံစားတဲ့တိုင်းသူပညာကပြီးသားပဲအဲဒီကကြသူဝိရဏကလည်းဒီရှင်ကောင်းတယ်ဟိုရှင်ကောင်းတယ်ပါပါပဲ တဲ့ဝိညာဉ်နဲ့ဒါတွေကိုခေါ်တဲ့ခတ်တဲ့ငယ်တဲ့ဖတ်တဲ့ခေါ်နေသိတာပဲသူ့လို့သူသူခန္ဓာအလုပ်ကိုသူ့ခန္ဓာငါးပါးကလုပ်နေတာပဲတို့လို့ဟုတ်ဘူးလို့သူကတို့လို့တို့လို့ဒါဝိညာဉ်ပြောတာဝိညာဉ်တာတိရှိရင်ပြောဟင်ဘယ်မှာလဲဟင် ကျူတာကျူတာပါအေးဒါတော့ဒါသူရှုတာယောဂီဖြစ်နေကြတာရင်မှာပါဆိုပြီးမှတ်တာဝင်နေထွက်တဲ့မှန်ရင်းနဲ့ဘယ်ဟင်းယူပြီးနှောင်းမရဆော်လာမှာဘာလို့ဖြစ်နေလဲအတောင်ပါဗျာဟုတ်ရောဟင်သူတောင်တဲ့တောင်တဲ့ပြောပါဆိုတောင်သင်ကတော့ဒီလိုလိုနေတာတောင်တဲ့မှာ ဝင်လေထွက်ပြီးရှူပြီးတက်လို့မရမောတော့ရှူတော့သူပါကြတော့ပါပြောမလို့ညာအတွင်းလီနဲ့ပြင်လီပြောမှာပေါ့ဗျာဒီကဝင်လေထွက်လေနာဖို့ဆိုကြားွာရောတော့မှာဒီချက်တိုင်းကနေဒီကလာဝင်လေဝင်တဲ့ခါအောက်ကိုဆုံးပြီးတယ်အဲအောက်ကနေတိုးကန်လေးကတိုးကန်လိုက်ရင်ထွက်ပြီးတာသူဟာသူ့လူလူထွက်ရဝင်လေကရှူတော့ထွက်ပြီးတာမရှူပါဘူးအောက်ကတိုးကန်လေးကပိတ်လို့ရှူရှူတော့သူထွက် ဟုတ်နော်ဒီဟုတ်နော်ဟုတ်နော်အဲဒီတောင်တက်တဲ့ပုဂ္ဂိုလ်ဟာဝင်ဝင်ထွက်နေတဲ့မှမရှိဘူးနဲ့မောရုံတာမှသူဟာဒီဟိုဒုက္ခရောပါပေါ့တုံးကံလေးခေါ်တော့ဟင်တက်ပြန်ရှိတယ်ဆိုတော့အဲ့ဒါခေါ်ရမှာပေါ့တက်ပြန်ရှိတယ်ဆိုတော့ရှားဘူးမှာပါလေဟင်အဲ့သူအဲ့ဒါလေးနဲ့ဒီပြည်ဝင်ပြည်ရတာဗျသူဟာသူတက်ပြန်လေးရတက်လိုက်သူဟာသူကြားလိုက်ပြီဝင်ထွက်ပြီးတော့မကန်ဘူးပြည်ပြီးတာမှတ်တယ် အဲ့ဒီအဲ့ဒီချိန်မှာနှခေါင်းကိုအပီလေးကတ်ထားလို့သူ့ဟာသူဝင်သူ့ဟာသူထွက်နေတာဟောဒီမှာရေးရင်ပဲတွေ့ရဟုတ်နော်တောင်တဲ့သမားကအဲ့ဒီဝင်ပြီးထွက်ပြီးရှိပြီးမှတော့မကြက်ဘူးနဲ့ပုံမောအဲ့ဒီတက်ဆံနေတဲ့အာပီလေးကိုတဲ့ရတယ်တက်တိုင်းတော့ချက်မှာပါတဲ့တောက်တဲ့နေရာမှာလေဝင်ပြီးထွက်ပြီးတော့မရှိရဘူးသူကနာတဲ့ညာလေးတွေသူကဘူးကဝင်ထွက်နေမှာဒီ ဘာဝင်နေကြည့်သူခဏရပြီးပါတယ်ခဲတယ်ကဆုံးနော်အစားလမ်းကြောင်းသူ့ဆိုင်တဲ့သူကိုသွားပြီးသူကသူ့ကသူထွက်ထားတာသူကပြီးရင်လူကြီးကတ်ထားတာမမှားရဘူးဆုံးနော်ဆုံးနော်သူယောဂီကြီးကြတော့ဘာပြောလို့ပွားဖို့တတိနဲ့ဒီအောက်ဝိတတိဝင်နေထွက်တယ်ပွားဖို့ဒီနာမည်လေအောက်ဝိတာကဝင်တယ်နေလေထွက်ရင်တယ်နေလေအဲ့ဒါသိနေမှာကိုအောက်ဝိတတိ ယောဂီတွေသဘောပေါက်အောင်ပြောပါနဲ့ကြတော့ဝိနည်းထွက်တယ်ဝိတက်လို့ပြောမှာဝိနည်းတယ်လို့နေတယ်ထွက်ရင်တယ်လို့နေတယ်ဝိနာထွက်တာလေးရဲ့အကြောင်းလေးကပ်ပြီးနေတာဒီကိုကပ်ဆုံးတာမျိုးကိုဝိတာရလို့ပြောမှာအဲဒီအောင်ဝိတတိကိုသုံးရပါတယ်ဒီပါတဲ့အချိန်မှာဝိနည်းထွက်တယ်ဆိုတော့ရှုမှတ်တတိကိုမသုံးရဘူးကိုရင်းသူထွက်သွားမယ်။ခေါင်းတွေကကိုရင်းသူပေါ့ဦးမယ်။ဟုတ်ပြီ။အဲ့ဒါဝီလူကိုင်းကြီးဝီလူကိုင်းကြီးချက်သေးနဲ့ပြီးပါလေ မလွတ်နဲ့လုံးချင်တာလို့မလွတ်နဲ့ဟင်ဟိုရန်သူလိုက်နေတဲ့ကြားတွေကကြီးစွားနေရတဲ့ပုဂ္ဂိုလ်ဟာအိဋ္ဌာတော့လက်မခံအိတ်လို့မှတ်တယ်သူတရားသမားဒီဒီထွက်လို့မှန်ရင်းနဲ့အိတ်ကိုသွားဟုတ်လားဘာအပေါင်းသွားရင်လူကလည်းသူ့ဟာသူမှတ်ပြီးပြီးသားသူကိုယ်တိုင်လို့ဖို့ပေါ်မလို့ဘူးဟုတ်နော် ဒီလိုကိုမလိုပါဘူးဟောသူကနနာနီးဆိုတာသာလို့ရှိပါသေးတယ်သူတို့မောဟအာကြီးတဲ့ပုဂ္ဂိုလ်ကြီးလေသူနဲ့တော့ဓမ္မတော့ဟိုလူရဲ့ဉာဏ်အားကကောင်းတဲ့အတွက်လူတိုင်းကပြီးတော့ဘာလို့ညာတခါလာဝင်တခါလာထွက်တခါလာဝင်တခါလာထွက်ဆိုတော့စိတ်ကဖုံးလာစိတ်တွေဒါကြီးတဲ့မှာပါများတော့ကျင်းတယ်ဟုတ်လားအဲတော့အဲ့ဒါကိုခဏနာနည်းနဲ့မှတ်ထားခေါ်တဲ့ ဝင်နေထွက်တဲ့တခါပြီးတိဝင်နေထွက်တဲ့တချင်းအပြန်တခါပြီးနေအဲ့မှာအဲ့ဒါစစ်ကြင်နဲ့လည်းမပူပါဘူးငါးကြင်အောင်မရောပါဘူးငါးကြင်အောင်ဆိုရင်လည်းတတိမတိတာဘူးဆယ်ကြင်နဲ့ဟိုကကြိုင်နဲ့ရောသွားတာတူတယ်တော့များသွားပြီးစစ်ကြင်တော့ပြီးတာများဟုတ်နော်စစ်ကြင်တော့ပြီးတာများအဲ့တော့အေးဝင်နေထွက်တဲ့တိမိုင်းနဲ့ဤပြောသွား တကယ်လို့၄၅6မှာအိပ်ကျော်သွားလို့ရှိရင် မနဲ့လင်းတာနဲ့ဝင်တာထွက်တာခိုးနဲ့လာတော့တာဟိဟိခိုးဆိုလာတော့တာဟုတ်နော်မဝင်နော်ဒီမကင်းဘူးမဟုတ်တရားအထုတ်တာမကင်းဘူးမဟုတ်ဒီစိတ်ပါဖို့ပဲလူမှန်ပါဗျာဟုတ်ဗျာပြီးတော့ဒုစာရဆိုကိုယ်စီဝါကြီးဖြစ်ဒုစာဆိုဟိဟုတ်နော် အဲဒီတဲ့ဟူသူဇီးတွေကိုပါပြီးတာဇီးတွေအာဒီကလည်းနာကြီးတော့နာကြီးတော့အေးအေးအေးအေးဒီသမားကြီးရောပါဟင်ဟင်ဒီအနေနဲ့ဟိုမြတ်ကုံရရလည်းပြီးမြတ်ကုံရရလည်းပြီးလာကြီးရလည်းပြီးဆိုတော့ဒါကတည့်ရက်ပဲအဲ့ဒါဖြတ်ပြီးကိုတော်ရလိုက်ခဲ့ကြပါဘာအေးကိုကလာဗျာဒီဒီသမားကလည်းဒီကနေ့ဘူးမရှိရင် နေကမကတ်ရင်အိမ်မှာစားပြမရှိဘူးဆိုတာသိရုံနေတော့ခိုင်ကောင်ရောင်းသွားတာပြီးတော့တို့သင်္ကန်းကြီးဒီမှာရှိမိုးရီမှာတမျိုးရောင်းသွားမိုးရီတဲ့ဟိုဟိုဖောက်တဲ့နာမကြတဲ့ချိန်တမျိုးရောင်းသွားတို့တို့ရောဘူးဒီဒီဒီဟောက်တဲ့မှာလည်းဒီတမျိုးဒီတမျိုးတော့ ဆိုလို့မနာပါဘူး။ဘူးကိုလေးလေး။ဘာလို့လဲလို့ပြော။ဟင်ဘာဖြစ်လို့လို့မြေတွေကြိုက်ဖို့အရေးကြီးတာ။ဒါနဲ့သူကသူကြတာ။ဒါနဲ့ကိုမိသားစုသူကြည့်တော့အောင်သူကြတာ။ဟုတ်ပါ။ဘာလို့လဲဒီပေါ်မှာလို့ပြော။မှန်ပါပါ။ဘာလို့လဲဒီပေါ်မှာဆိုတော့ဒါမှရှိမဖြစ်ရင်ဝင်ဝင်မြေတွေကြိုက်ဖို့စူးစမ်းရအောင်။ ဒီငါလည်းသဘောရပါတယ်မိတို့ဆိုင်တဲ့စီမှန်ပါပါဆရာကဲဘုံဘောတော့မလားမရဘူးမရဘူးပြန်လို့ဒီတော့ပြန်တော့ခဲ့အောင်လို့ရတော့ဟင်ဟင်ဒီမရလည်းပြန်ရလည်းပြန်လည်းဒီပါတာပြီဟုတ်ပါဘူးဟုတ်ကဲ့ပါဗျာအဲ့ဒါကိုသာသာသူပြီးပွားကြီးကဲ့သို့လို့ဆိုပါတယ်ဟုတ်နော် ကိုစီဝါကြီးလုပ်တယ်လို့လောကမှာတည်းလက်ဟင်ကိုစီဝါကြီးကတရက်ပါလောက်ပဲဟိုမသားမှာပါအဲ့ဒီတရက်ပါလေးလေးပဲသူသူ့ညုံတူလေးနဲ့ဒီလေးပေါက်ဟိုအားလေးနဲ့လေးပြီးပြီးရပါဟုတ်နော်ဟုတ်ပါပါဗျာတန်ត្រာအတွက်သွားဖို့ကြတော့မရဘူးဒီကအရေးကြီးဆုံးဟုတ်ပါပါ ဒီဘုံမှာဒီဒီဘုံမှာကျောင်းမဝင်မှရှိရင်ပြန်ရောက်ကျောင်းမဝင်မှဒီအောက်ပြန်အောင်မှန်ပါပါဒီဒီမှကြီးမှငယ်တဲ့တဲ့မှန်ပါပါကျောင်းမဝင်မှအောက်ဆင်ရမှာဒီကမှန်ပါပါဒီဆံကလူငရေသွားတာမရှိပါဘူးဒီဆံကပြီးတော့သွားတာမရှိဒီရသွားတာအဲ့ဒါတော့မဝင်မှဒီမှန်ပါပါဟုတ်တယ်ကျောင်းမဝင်မှဟုတ်ညံ့ပါဟင် ဈေးကကြီးကိုင်းနဲ့အရောင်းတဲ့သွားရင်လည်းလူကလူကလူကပြမလူကရိယာဒီရတဲ့မှာမှန်ပါပါတခြားလားတယ်လို့မရဘူးမှန်ပါပါဟင်ဒီရတဲ့မှာတခြားလားတယ်လို့မရဘူးမှန်ပါပါငါငါသွားချင်းကြီးနဲ့တို့ရဆိုမှန်ပါပါဟင်ငါပဲတော့ပေါ်မှာတော့ ပြေဖို့စီတွေကဟာပြီးသွားပြေဖို့စီတွေကညာဖြစ်တုံးတော့ဟိုလည်းညာဖြစ်တာပဲဘယ်ကနေလဲပါဘူးဟင်ပြေရတာပါနာဟိုလည်းပြသားချင်ဘူးပြေပြေဖို့စီတွေကဟာပြီးတော့ချေဘူးဟာလို့မသမနာနေနဲ့ထော်လောကလာနေတယ်ကွာဟိုမှာလည်းပြောလို့ဆိုလို့ကောင်းမှာမဟုတ်ဘူးဟိုတေဟင်အခုတေပြေချူဘူးဟာကိုခေါ်ရတာ ကောင်းပါလေဗျာကောင်းပါလေကောင်းပါလေကောင်းပါလေကောင်းပါလေ反正我都都好心搞嘛是吧？我俺哥都搞嘛是说，对啊，没有别，不跟他，对嘛别，对对，没搞那个，我我我我花呗那钱不中，搞了，搞了。နော်မလို့ပြောတာဒီပေါ်ပြောရတဲ့ခမေးတွေဟင်မကောင်းကြတဲ့ခမင်းငမ်းပါဘုကလာကြော ဟင်အဲ့တော့တို့လူဘဝကကြာလာတယ်သူဝီလူဆရာတော်ဘုရားကြီးများအမြဲတမ်းပြောတော်တာရှိပါတယ်တဘောဝဆိုထိုတော့ခရီးပေါအောင်ကြိုးစားကြပြပါအမြဲပြောတော်တဲ့စကားပါဟုတ်နော်သဘောလာတဲ့ဒီလူလေးကိုပြောပြောပါပါလေးနဲ့စားလိုက်ကြတောက်လိုက်ကြရေးလိုက်ကြမောလိုက်ကြပြီးပြန် တဘဝကပုံသွားတယ်ဘာမှမရဘူးလေဘာသာသေးတာတိတ်နေနေတော့မကိုက်ဘူးဟုတ်နော်အဲ့ဒါကိုသူကတဘဝဆိုသူကတော့ဟိသူကခီးပေါ့ရမယ်တဲ့ဟုတ်ရဘာဖြစ်လို့ဒီမှာတော့လုတ်ပိုင်ကိုစီတာနတ်ကြီးကြတော့ဒူးတယ်ညံကောင်းပြီနဲ့ဒူးလူကျင့်နိုင်တယ်လို့မရှိဘူးဒီကတရားပါသွားရင်တော့ သင်္ဃတရားမှာပါမပြောဟိုကြမှာတော့လက်ထက်ပွားမရှိမှန်ပါပါဟုတ်နော်ဟိုကြမှာတော့လက်ထက်ပွားမရှိဘူးကျမဘူးဆိုဟုတ်ကြတော့လည်းငရေကြတော့လေသူတို့ဒုက္ခမှန်ပြီးပါတယ်သူတို့လုံနေလေသူတို့မှာအချိန်မရှိဘူးတင်ရလေဒီဘေမန်ခံအဲ့တဲ့ညမခံရမှာဘူးဟုတ်ကလားဗျဒီတားတော့လေလောဘကြီးလို့ဖြစ်တဲ့အတွက်သူတို့မှာဆင်းရဲနေတာပဲ သုံးနော်ဟင်တိဋ္ဌာကြတော့လေဟိုမူမမသိပေမမသိကိုသူလူထင်ရသူလုံနေမှလည်းပြီးဖတ်အဲ့ခါကြမှာတော့သူတက်လန်းမရှိဘူးတော့လူငါသာတက်လန်းရှိတယ်မှန်ပါပါဘုရားသူတို့ဒီဘူးတော့မသိဘူးကြလူကဘာတော့အဘိုးတီသူကြားဘူးလမ်းသူနေလေးတိည6ခမင်းစားပြီးတိထောက်ကြားဘူးလားကြားပါဘူးနေလေးည6 ထလေးစားပြီးတိတမ်းလားဟင်ပြီးရဲ့နေလေးကမေ့ပြီးသွားစံတယ်ရှင်ပဲလေးပုံတန်းနဲ့ပါတော့ဒီလိုကနေလိုက်ကြနေကြတာလေအဲဒီလိုဟိုဒီလိုနဲ့ဒီအောင်လောကနေမတိုက်ဘူးလားတိုက်ပါဘူးဒီတာဖြစ်နေတာဒီတာဖြစ်နေတာဟင် အိမ်ရောက်လို့သားတွေသမီးတွေနဲ့ဘယ်လိုဟဲ့ညာလိုနဲ့ဒီလက်ရှိအဲညင်းစဲနဲ့တယောက်နဲ့တယောက်ညင်းစဲနေတဲ့ချိန်ကမရေးဘူးရောက်နေတာဟုတ်ရစီရီရောက်တော့အဲဘယ်နဲ့လို့နေရာမှာလာမဝဲစက်တန်ရှိမြို့ဟူပြောပြီးပြောရဟာတော့ပြိတာပြိတာပြိတာရလာတော့လည်းခါလေးဘူးကိုကလည်းမာလုံးကြဒီဝဲသူကလည်းဒီတိကျလာမှာဖြစ်ဖြစ်ဖြစ် ထိုင်ပေါ်ပါတော့ဒီဒီဘီလူလူလူတော့ဟုတ်ပါဟုတ်ပါလို့ဟုတ်ပါတယ်ဗျာအဲ့တော့ဘယ်လိုလဲသူစိတ်ကောင်လည်းချိုးချိုးကြည့်ပြီးတာပဲလားကိုယ်ကိုယ်တော့ဘောဘောချိုးချိုးကြည့်ပြီးတာပဲလားအဲ့ဒီကံတော့တိုက်တာ ဘုရားကိုယ်ကသွားတော့ပြန်တယ်ဒီလိုအတူတူပဲခေါ်တာဟုတ်ဟင်ဒီတော့အဲဝက်မြင်ဝက်လေးပြက်မြင်ပြက်လေးဒါဟာကိုယ်ကဘုရားကမဘဝနဲ့အဲ့ဒီပညာရှိမှမလားအဲ့ဒါပြန်ခံပြီးဟုတ်နော်ဟုတ်ပါဗျာဟင်ပြန်ခံပြီးတဲ့ဟုတ်နော်ဒီတော့ကြိုက်နေချက်ဘာမချက်ညာမချက်နဲ့သူတို့ပြောတာပါပဲဟုတ်လားမချက်တဲ့အချိန်ကျတော့တိဋ္ဌာန်မချက်ရမှန်းပြီးလို့လားတိဋ္ဌာန်ဘာလို့ဟာတိတ် ဟုတ်လားလောဘကြီးရင်ဆရာမှမသိဘူးဒေါသကြီးရင်ကြောက်မသိဘူးအဲမောဟကြီးလို့ခေါ်တယ်ဟုတ်တော့လောဘလုံးရင်မောဟတွေနေတဲ့ဝင်သွားတာတည်းဒီမစတော့ဘူးအာရီကလို့သာလို့တော့မဟုတ်ဟုတ်တော့ဒီဒေါသလုံးလို့လေမောဟတွေဝင်သွားတာပဲလေအမှုတော့ကြောက်မှမသိဘူးလေဟုတ်တော့ဟုတ်တော့ဟင်ဒီတော့တနေ့စဉ်အဲ့တော့တိုက်ခိုက်နေရတဲ့အတွက် ဒီကုသနာလူနဲ့အာရုံကြီးတိုက်ခိုက်ရတာခုနပြောတဲ့ဒီဝါကြီးရဲ့လူရဲ့တိုက်ခိုက်ရတဲ့ဒါလုံးတဲ့အတွက်လည်းစိတ်ဒီကပူပြီးပြနေတယ်အဲ့ဒါလည်းဥဒိကမောဟပဲမှန်ပါဗျာပြီးတော့ကိစ္စတစ်ခုချီကြီးလုံးချကြီးလုံးဖြစ်နေတယ်အဲ့ဒါဝိသိကိကမောဟလို့မှန်ပါဗျာအဲ့ဒီချိန်မှာအဲ့ဒီမောဟဒီနေနေတိရိစ္ဆာန်ပဲဗျာတော်ပြီမိမန်အပယ်လေးဘူးညရောက်နေတာနဲ့အတူတူဟင်ဟုတ်ကဲ့ ဟုတ်ပါဘူးအဲညာကြတော့ဒီလူကြီးလို့ဒီလူလေးကြီးညာ၆ပြညာ၆ပြနာမည်ကိုတော့ဒီရောက်တာဟုတ်ပြီလို့ဆိုပါတယ်ညာတော့ပါပြီဘုရားကျွန်တော်ဒီထုတ်ခါရောက်ပြီကြာဒီလူလေးနဲ့ပါဆက်လာရာဖို့我我怎么没有听我的口音？我我我说啊，一样。诶。 တော့ကြီးလို့ရဟင်အဲညာကျတော့နတ်ပြည်၆ထောင်နဲ့တူတူရဟင်ဟုတ်နော်နတ်ပြည်၆လို့ကုသလိုလိုလိုဒေါ်လာဖြစ်ဖို့ဘာလို့ပြန်ဝင်ဒီဘာမှရှိတော့ပဲနဲ့ဟင်အဲဒီမှာဘာလို့အဲပြောအာရုံခံစားဖို့ပဲရှိတာလေနာချောက်မင်းနဲ့ညာတာဟုတ်တာဗျဖားတဲ့ချိန်တော့လူသာဖားရတဲ့အတွက်ခမင်းသားပြီးအဲဒီချိန်ကလူသိနေပဲဖားနေချတယ်မှန်ပါပါဗျာနောက်ဒီ၆ရက်နေနဲ့အိုးအိုးခမရုံနောက်ဆုံးတာဖားရတော့ ဟုတ်ကလားအတိတ်ကမောရက်ပြီးကောက်ပြီးသားနေတော့ဟုတ်ကလားအဲ့ဒါကခမင်းစစ်မှန်ပါပါလူသိနေနေရတာလေမှန်ပါပါဟင်ဟုတ်နော်ဟင်အဲ့တော့အေးဘာတော့ဒီဘူဒီကသုံးပါမှလေနေရောနေနေတော့မှမှဒီလောက်ရှိတယ် ကျုပ်ဦးတွေပါပြီဟုတ်နော်ရနော်ရဒီလီနာချုပ်သူလေးသားပြီးဒီဝိုင်းပြောနေတာပဲဘယ်လိုတော့ဒီထဲမှာလောဘကြီးတိုက်တဲ့ချင်းကြည့်လေတိတ်တာလို့အဲဟိုကအဲချာတာနာနာပြေးသွားပြီမစစ်သေးနဲ့ပြေးသွားပြီတချို့စစ်တာတာမဟုတ်ဘူးမစစ်ဘူးပေါင်းတော့မပြေးသွားဘူး ကောင်းကောင်းကောင်းလို့ပြေးလို့ရတော့ဟောအားရလို့ပါဗျာဟင်လောဘကအားရတယ်မရှိဘူးအဲ့ဒါပြေးတာဖြစ်မှန်ပါပါဗျာဟင်ဒီထဲမှာရှင်ဘုဒ္ဓဂါရမကြီးနားလားပြေးတာဒီနားလားဒီတခါတလေဘုရားတိကျတိုင်းသင်္ကလည်းထားအမှန်ရဖြစ်တာပါဘူး။ပါသေးလား။ဒီဆိုင်ကြီးတို့ရရဖြစ်တာလည်းပါသေးအဲ့တော့လည်းယတိရောက်နေတာကြ။မှန်ပါပါဗျာ။ဟင် မှာဟင်အားချိန်နာချိန်မှာတို့ရှိသေးဒါနဲ့တကွာကုန်တယ်တောင်းဘူးဆရာတော်ဘုရားရတကွာဆိုဆိုတော့ခင်ပေါင်းကြသေးပေါ့ဟုတ်တော့ပေါ်မှာနော်ပေါ်မှာနော်ဒီဒီပေါင်းကြပါမလားဟုတ်ပါဘူး မမှန်တာဘူးခေါ်ပြောမှာဒီလားမှားပါဘူးဒီလားပဲဟင်ဒါမိမိမိလားမှားချလိုက်ဒါပါပဲမှတ်ချင်တဲ့ဘက်ကမှလူစားကအတွင်းကမှမှပြင်ကမှမှလူစားကဆိုထားတာကိစ္စတော်ဝါကာယကာယမူပါတိဘူဟာလေဒေတာဝါကာယကာယမူပါတိဘူဟာလေဒီကွာဘာလို့ပြောတာဘာမှလူတော့ပြင်ကမိပြင်ကတော့မှတ်ချလိုက်အတွင်းကြီးအတွင်းကမှတ်ချလိုက်လို့ပြောဒီနာကမိမလို့လုပ်နေတယ် မှန်ပါဗျာဟုတ်နော်မှန်ပါဗျာအပြင်လေးအပြင်ကမိရကမှတ်ချလိုက်ဆိုပြီးတော့မှန်ပါဗျာမှတ်တယ်ဘာမှမရခြင်းဒီအတွေးမဝင်ဖြစ်တဲ့အတွက်ဒါတို့သူတို့ကကောင်းတယ်မကောင်းဘူးစိတ်တမချက်ခုတော့မဝင်တော့ဘူးမှန်ပါဗျာဒါတရားမှမရခြင်းဒီမှန်ပါဗျာဝါဝါတယ်မှာဝဲမှန်ပါတော့ပဲမှန်ပါဗျာအဲဝက်ကတွေးမှဖြစ်တာကြက်ကတွေးမှပေါ်ကြားထဲမှာတော့ခြူတာတို့ဤတာတို့ဝင်မှာပေါ့ ဟုတ်တော့ခြူတာတို့ဤတာတို့ကိုမပေါ့ဝယ်ဝင်နာမမဟုတ်ပဲကြက်ဝင်နာမမဟုတ်ပဲကျင်တော်နဲ့ကတွေးပြီးတွေးပြီးရဟုတ်တလားကိုတွေးပါပေါ်တာတဲ့တော့ခြူတာစာရင်းနဲ့ခုနကကြက်မပေါအောင်မှတ်ပြီးပါဘူးဟုတ်ရဘာတရားမှမရရှိဘူးကျက်ဖို့ကိုဆွဲတော့လွတ်သွားဟိကျက်ဖို့ကိုဆွဲတော့လွတ်သွားပါပြီမရောက်ချင်တဲ့ကျက်ဘုံကိုသူမရောက်တော့ပါဟုတ်နော် တိတ်တိတ်တော့မှာဗျမှန်မှန်ပါနောက်တော့မှတ်ပါများတော့သိနေသားလားပေရာမျိုးမစုမနေကျင်ပဲနဲ့သိမဝင်စားပါဘူး။ဆိုးတာလေလေးကျင်ပါများမှသိဝင်စားတာပါ။ကောင်းတာလေဟင်လေးကျင်ပါများမှသိဝင်စားတာ။ဟုတ်နော်။ပြီးတော့တရားမှတ်ရတာက ကျက်ဥပြုမစားဘူးတဲ့ကလေးငယ်လေးစားကလေးကျက်ဥပြုမစားဘူးတဲ့ကလေးငယ်လေးကပရမသာအခွန်ဆောပေးရတာရှိပြီအခုကုန်တော့အကာရောက်ပါရာသာကလေးရတော့ပါတာတော့မကုန်သေးပါမှာသူကသာအဲနာကျင်နာမကလေးကမနာဘူးတော့မနာဘူးတဲ့ကျက်ဥပြုတ်ပြီးလိုက်ဓမ္မသူကတော့ဘုရားနာမမသိတာ လူကြီးလို့ပြည်တာမဟုတ်တော့အခွန်အားသာတောင်းပါဗျာဟုတ်ပါပါဟုတ်ပါဟုတ်ပါဟင်အခုကိုကျော်ရင်းနဲ့ကျင်းနေကြည့်ဘုရားအကံပါမိပါအကံကိုတော့ဟောရမယ်လားခရီးရပါချင်းမရဘူးဗျနောက်ဆုံးအနှစ်သွားပြီတရားအထုတ်တာလေကျုပ်ကငါတော့ကောက် ရမ်းမလားမှန်ပါပါဗျာခရီးသားမိကိုလွယ်ရှိမှရဟင်အခုပဲလေလို့အနည်းကောင်းနေတော့ဘာလို့လဲဆက်ပြောနေပါဘူးဒီအကုန်လုံးအားချိုးကြီးအားကျုပ်ကူစားတဲ့မျိုးတွေတော့လာတော့ဒီမှာတွေတို့ရောမှာ ဒီကတော့ကျွန်တော်တော်တာဗျာဒီအကာရိုနေလို့သူတို့မကြိုက်ဘူးတဲ့ဗျာတော့မှတော့တဲ့နာဟင်ဟင်အကာရိုနဲ့ကြောင်စားပါပါဗျာဘုံမကြီးဘုံမမလားဗျာဒီကရဗျာဘုံမအေးအဲ့တော့သူဒီနေ့ကြတော့ဟာလာနှုတ်ခိုးတဲ့စကားပြောမှာပေါ့အာဒီပါတော့အညာလက်စက်ကပြီးတဲ့သူ ပါတော့တရားဓမ္မများဖုံးလောင်းပြီးဒုက္ခိတောဟောထဒုက္ခမုသထဒါပဲပြီးစိခိကဆိုလို့ဒီမရှိဘူးခပ်တူတူပေးဒီတူတူပြောရင်သူတို့ကသဘောပေါက်တို့အရာရှိဒီသဘောမပေါက်ဘူးဟိုဟိုဟိုဒီတော့ဘူးဒီတော့လည်းမရဘူး အဲတော့ဘုရားလက်ထက်တုန်းကတော့ဒုက္ခိတာဟောတာဒုက္ခမုံသတာအဲ့ဒါအဲ့ဒီတော့ငါပေးတဲ့စုကိုလည်းရွှေဘူရီအဲ့ဒါပေးရမှာပဲမှန်ပါဗျာဟင်ပါဠိလိုညာမာလိုတော့သူတို့ဘာလို့ပုရိတာဟောတာဆိုချမ်းသာခြင်းနဲ့ပြည့်စုံကြပါစေဒုက္ခမောသတာဆိုဆင်းရဲမှပြပါစေမ သူပြင်းပြင်းလေတော့ဆိုကြည့်ရတာဒီမတော်လို့ဒီမှာအမင်းတို့ပြပေးပါလိမ့်မယ်။အဲဒုက္ခနဲ့ပြည်စုံတာအရာတမကုသိုလ်တွေ။ဒုက္ခကအလုံးလွတ်ထားလေအရာတမမလွတ်။မှန်ပါပါ ခနဲ့ပြည်စုံသွားရင်ဒုက္ခကလွတ်တော့တာပဲဒုက္ခရဲ့လူဖယ်ဖို့မှလုံတော့ပဲဟုတ်ရဒုက္ခကပြည်စုံသွားရင်ဒုက္ခကလွတ်တော့ပဲဟုတ်ပြီမှန်ပါပါအဲ့တော့တို့ဒုက္ခနဲ့ပြည်ပြည်စုံရပါစီအရဟတမေကုဆိုနေတယ်ဟိဒုက္ခမုန်တတာဆိုတဲ့ရှိသမျှဒုက္ခအကုန်လွတ်တာမှန်ပါပါလွတ်ပြီနော် ငါကငါဘာမှမရှိတော့ဘူးဟုတ်ပါဘူးသူမှပါရှိမစားရတယ်မဒီစားရတယ်မဒီကောင်းတယ်မဒီဆိုးတယ်ဟုတ်နော်သူတို့ကအဲအစားစားတဲ့နေရာမကောင်းလို့စားတို့ချူဘူးက ကောင်းတယ်ဆောင်းတယ်သူကမကောင်းဘူးသူပြူကဘယ်လိုလုပ်လဲရိယာနဲ့တော်တော်နင်းလို့နင်းလို့ကောင်းလားပါရသူတို့ကသူတို့ဒီချိုးတာပဲကြည့်ပါလေဒီချိုးတာဘာလို့ချိုးတာတော့ကိုယ်အဲ့လိုမမင်းငယ်လို့ဒုက္ခရောက်လို့ချိုး ဘုဒ္ဓဒုပုရုတွေကရေချိုးလိုက်တာလည်းအဲ့ဒီဒုက္ခမေ့သွားတယ်အဲ့မှာရေလေးပိတ်ကောက်ဘူးခန္ဓာလုံးလောက်ပါတော့ခမင်းစားတာရောဆာလို့စားတာမစားလည်းမစားဘူးဆာလုံးနဲ့ဒုက္ခကြောင့်စားတာသူ့တော့ပူစားနေတဲ့ဆာဟာရနဲ့တွေ့ရင်ဒုက္ခဒုက္ခမေ့သွားတဲ့အတွက်ကောင်းတယ်ဆိုပြီးတော့အစာနောက်ကိုပါသွားတာအဲတော့အရိယာကြီးကတော့သူ့ခန္ဓာကိုခန္ဓာဒုက္ခမဟုတ်ဘူးဆာလုံးကိုမကောင်းလို့စားတာ တို့ကြတော့ကာမကာမကာမကာမဒီသိနေလို့ကမ္ဘာကမသိနေဘူးဟင်ဟုတ်တော့ဒါဘယ်လောက်กว่าလဲတို့မှာဘာလို့ကာမရှိကာမရမရှိဘူးဟင်ကာမစားရမရှိမစားမနေလည်းမရှိဘူးဟုတ်တော့တို့မရှိလည်းပြည့်စုံနေတာပဲ ရှိလည်းပြည့်စုံတယ်မှန်ပါပါလားတို့ဘာကမကြည့်ရင်လည်းမပြည့်စုံဘူးရှိလည်းမပြည့်စုံဘူးဟုတ်ပါဘူးဟုတ်ပါဘူးဘုရားရေကွာဟင်ကွာနော်တက်မတော်ဘူးလားဟုတ်ပါဘူးဒုက္ခကဝိဉ္ဇုလွတ်တာအရိယာလာနာဟုတ်နော်ဒီမှာဘဝဒုက္ခကိုမရှိဘူးရှိပါ ပေါင်းစားသူဘဝဘောတောင်းတဲ့တဏှာမှသူမရှိဘူးသူကတော့ဒုက္ခနဲ့ပြည့်စုံသွားတာဘူးဟုတ်ဗျာအဲ့ဒီလောက်မရောက်လို့အနာဂတ်ရောက်တဲ့ပုဂ္ဂိုလ်ကြရင်တော့သူကကာမရာဂပြာပါဒအဲ့ဒါနှစ်ခုပြေးနေပါတယ်ဟုတ်နော်ဘဝရာဂမပင်နိုင်ဘူးမာနမပင်နိုင်ပြီးတဲ့အတွက် သူမှာမာနဒုက္ခဘဝရာဂဒုက္ခနာဂမရှိပါတယ်သူဒုက္ခကလည်းပြီးတာပြီးဆုံးနေဘူးနော်မှန်ပါပါဟင်နာဂဆိုပြီးဆုံးနေဘူးနော်ဒါကမာရကနဲ့ဟိုဒါပါကတော့လောဘနဲ့ဒုက္ခပဲနေတာပေါ့ဗျာဘဝတမ်းမဲ့တဲ့ရာဂသူမနေဘူးမာနမနေဘူးဟင်သူလည်းဒုက္ခကဘုံလုံးတို့လို့သူမဟုတ်ဘူးဒုက္ခနဲ့လည်း ရှိတော့ရှိတယ်မပြည့်စုံဘူးပြီးပြည့်စုံနေနေမရောက်ဘူးလို့ခေါ်ဘူးမှန်ပါပါဒီသက္ကာရကနဲ့အတူတူပဲထားပါသောတာပန်ကြတော့သူကအပေဒုက္ခကတော့လွတ်သွားတယ်ဒိဋ္ဌိတလုံးသူဖြုတ်တာကိုအပေဒုက္ခကတော့လွတ်သွားပြီထင်တယ်မှန်ပါပါအဲ့နော်အပေဒုက္ခကတော့လွတ်သွားပြီဟင်အပေဒုက္ခသူလွတ်သွားတယ် အပေဒုက္ခကိုဘယ်တော့မှမကြွားတော့တောတာဗန်ကကြီးကြလိုက်တာနဲ့အပေသာဘူးဝအောင်သူဝသွားသူနောက်ထပ်မစားဘူးမှန်ပါပါဟုတ်နော်မှန်ပါပါဒုက္ခကလည်းအဲဒါတော့တောတာပတိဖူကရတာလေးတော့ဖြစ်ဒုက္ခပါဒုက္ခတော့ရှိတယ်ပေါ့မပြည့်စုံဘူးဟုတ်နော်ဟုတ်နော်ကျွန်တော်ပဲရှိသူတို့ဟုတ်နော်တို့သူတို့စင်ကြတော့ အဲ့ဒါဒီကုံမိုက်နိုင်ပေးရသည်ထင်တယ်ပေးပြီးတော့ပေးရသည်အပေဒုက္ခသူ့လောဘကိုဒီတိုင်းထားနိုင်ထားနိုင်ကြလားသူ့နော်လောဘတော့ရှိကြမှာပါပဲဟုတ်ကြလောဘတော့ရှိကြမှာပါဟုတ်ကြသို့တော့သူအာမကြီးအောင်ပြောတာလို့ ဆွဲရမှာပါဘူးလောဘကိုတိုးကခိုင်းစားနိုင်ဖို့လိုပါတယ်လောဘခိုင်းစားတဲ့လူသားမဖြစ်ဖြစ်ခြင်းပါဒေါသလည်းရှိရပါမခံယူစိတ်တို့ရှိကြမှာမခံယူလို့ရှိမှလည်းတိုးကြမှာသို့သောဒေါသခိုင်းတာတို့မလုပ်ခဲနဲ့ဒုက္ခတာဒေါသခိုက်စားရမယ်။ဟုတ်နော်။ဒီတော့ဒါကျက်ဒါဝက်ဆိုတဲ့မောဟတိပညာတိကြီးရှိရမှာ။ လူလူချင်းကအဲ့ဒီပညာနဲ့မှမပြောရင်မဖြစ်နိုင်ကြပါဘူးဟင်အကြောင်းကိုလုပ်တဲ့နေရာပညာနဲ့လုပ်ကြပါပါပညာတိကိုအဲ့ဒါအဝိဇ္ဇာတိလို့သုံးတာကိုနော်ဟင်မောဟတုံးလူတွေမှာသူကပထမမောဟပါပဲသူကပြစ်တာမပြီးတာမဟုတ်ဘူးမောဟပါဟုတ်နော်ဟင်ဒီဒုက္ခဒုက္ခမှာပဲတာပြမောဟဟုတ်နော်ဟိုလက္ခဏာကြီးသုံးပါးကိုမပြီးတာဒုတိယမောဟပါဒီဒီကျဲဝဲတာငါတာငါသမီး ပေဘူးသိနေတာတရားကပထမဆုံးမောဟပါအဝိဒါပါပဲဟုတ်နော်မကင်းပါဘူးဒီရဲ့ဘောပြီးတော့အဲဘယ်နေလို့ဟိုပညာပြီးနဲ့မှမပြောလို့ရှိဘယ်လိုလုပ်ရဝင်လို့ပါမှန်ပါပါဟင်အဲ့တော့မောဟလည်းရှိရှိပါရှိရဟုတ်ကြည့်ရမှာပါတို့တော့မောဟကိုတို့ကခိုင်းစားဖို့ကြိုးစားပါမောဟခိုင်းတာကိုတို့မလုပ်ပါနဲ့ ဟုတ်နော်မှန်ပါပါဟင်ကျက်တော့ပြောရမှာတူကကျက်ဆွဲမဆွဲဘူးကြီးမှန်ပါပါဒါလည်းသူရေပြုံးနေကြပြီဟုတ်ပါဟုတ်နော်ဒီသူပြောတဲ့ကိုကျက်စားဟင်ကျက်ဘူးကျက်သမားကတပ်ပြလိုက်ပါဟုတ်နော်အသာဘူးဒီလိုကြောင့်လားသူဖြစ်အောင်လုပ်ပြလိုက်ပါအေးရှိသားတဲ့ပုဂ္ဂိုလ်ဟာဟင်းမစားစားရအောင်ဟင်းမစားသိချင်ပါဘူး မှန်ပါပါကျန်တဲ့သားလေးတော့တော့မတင်နိုင်ကြဘူးပြေရမှာပါပြေလာတယ်ကြီးပြီးတော့မဟုတ်ဘူးဒါကြီးကိုကြည့်ပေးပါပြေးပြီးပြေးဟင်ဟင်ဟင် ဒီအဟင်းတော့ကတော့ပေတော်တော်ရိယာကြီးကဟင်းတော့ပဲစားတို့ဘူးလူတွေကကျက်လက်စားလိုက်ပြီးတယ်အပါလက်စားလိုက်ပြီးတယ်ဟင်းလက်စားလိုက်တပတ်ဘူးကျက်သားဟင်းဟုတ်တော့စစ်တို့လူစားတာတေတာကိုတို့ကဒီဟာတွေတို့ကိုအောက်ဖို့မဟုတ်သိနေပြီပဲဟုတ်ပါပါခုပဲ ဟိုနေကလူရှင်လာလာကအပေလေးကိုရောက်များလေဒီနေနာဆောက်ပါဘူးမဟေးဟုတ်ရတဲ့နေမှာပဲလေးကိုတော်တော်ပြေတာဘုံရောက်တာဘုံလားသိတယ်နေရကိုဖြစ်တာရှိသေးတယ်ပူသေးလေးရှိသေးတယ်ဒီကမှနေရောက်တာဖြစ်တာသူကလေးနဲ့ပေါ့ကိုကလေးနဲ့ပေါ့နဲ့ကရောက်တယ်အဲ့ရဘုံရတယ် ဒီဘောပါဖြစ်တော့ကြီးရတာမရလေဘောပါဖြစ်တော့လည်းဝင်ချွတ်ချွေးနဲ့လိုလိုဒီဒီဒီတခုကြတာတိတ်တာလေဟုတ်နော်ဟုတ်နော်ဒီအဲ့လိုတို့ကလောဘကိုကျုံနေရာကထားပြီးတို့လူကတခင်နေရာကနေထိုက်စားတယ်မှန်ပါပါဒေါရကိုကျုံနေရာထားပြီးပါမှန်ပါပါတခင်နေရာကထားပါမှန်ပါပါလူကတခင်နေရာကမှန်ပါပါတခင်ရှင်လူပဲတိ မှန်ပါပါခင်ဗျာရောက်တာပဲလေမှန်ပါပါအတိမဲ့ယူကျုံပဲလေမှန်ပါပါဟုတ်တော့အဲ့လိုလိုရမှာလေမှန်ပါပါလုံနိုင်ပါမလားမှန်ပါပါဟင်အဲ့လိုဒီရှူဘူရီကြတော့ဒုက္ခနဲ့ပြီးပြီးဒီမှာသာဘာဒီပြောမှာမဟုတ်ရဒုက္ခိတာဟောတာဆိုချမ်းသာဖြစ်အောင်လုပ်ကြ 基本的一点，注意拿我拿我抢拿去熬肉酱，我看我是拿说，呃，吃那种熬肉酱就不要嘛，哦呀，这个都那地区不的，罗马推阿公的脑子罗巴多啊，都被家拿打的啥，肯定都，吃的苦。 လူဖြစ်ဖို့နတ်ဖြစ်ဖို့ဇမားဖြစ်ဖို့အရိယာဖြစ်ဖို့သိကြပါလားသိကြသိဘူးကေဟုတ်ကဲ့ဟာဘယ်ကြပြီဘူးကေဟင်အေးဖေရောရောက်တဲ့လူမမတတိမရလို့နေပြီးညောပါနေရင်ဘယ်လိုကြောင့်ရှိဘူးဆရာကဘုံတတ်ပါမယ်ဟုတ်ပါပါ တတိမရတဲ့ချက်ရတဲ့ချက်ဆိုရင်သိတခြားပြီးပြီဘုရားပါဗျာဟုတ်ပါတတိကိုလုံးရနေသူမှဖရာကိုသိချာအခုတော့ဒုက္ခကြီးတတိရရပါဗျာဘုရားပါဗျာဘုရားပါမဖြစ်ရရလားရပါဗျာ အရာဝင်တယ်ဘာလို့အရာဝင်မဟုတ်လဲဘယ်လိုလဲနေနိုင်မှာအရာဝင်နေတော့ဟောပါလိုက်ရပါတော့ဟင်ဟင်နည်းနည်းနာရီလားမဆိုဒီမှာညပြန်နေနိုင်ဒီမှာလည်းနိုင်ကြပြီလားဟုတ်ပါဘူး။ဒီကိုဒီနိုင်ပါဗျာ။ အဲညာနဲ့ကြိတ်တာသတိမရဘူးကြိတ်တာတစ်ချက်မဟုတ်ဘူးလားမှန်ပါပါဘုရားဘုရားဘယ်လိုပြောမလဲမှန်ပါပါအမှန်အဲမိလေးကိုမိလေးတော့ပါပါတော့လည်းလို့ကိုအဲဘုရားအလုံးတော့မျိုးပါသွားရင်အခုတတိရှိသေးလို့လားရှိပါဘူးမျိုးပါသွားရင်မျိုးပါသွားတဲ့ပုဂ္ဂိုလ်ကျတော့ဘယ်လိုဆုံးဖြတ်အောင်လုပ်မျိုးရင်းချက်မရှိဘူး ပြီးချက်အောင်လို့ဒီလိုတော့ပဲဒီဘုံဘယ်နဲ့ပါတော့ဟုတ်ပါပါပါဗျာဘာမှမတခုဘာမှမလုပ်ပါရလားသိခါရတယ်ဗျာဘယ်တော့ဟောပြောလို့ပြောမှာပါဗျာဟင်ဟင်ခုချိန်တော့ဟုတ်တယ်ဗျာတို့ပြောနေကြစကားလဲ တ်ပြောမှာလေကနိသီသုံးချက်တမန်တရားမှာပါဒီဟောအဲ့ဒီကျော်ဖို့ရတယ်ခုရတွေကသိအားကောင်းအောင်ကျော်နိုင်အောင်ခုနမှာသိပြီးလို့အာမကောင်းလို့သိတော့တော့တင်းနေမရှိလို့ရှိရင်အဲ့ဒီတုံးမှုကြော်ရင်ဒုက္ခရောက်မလို့မှန်ပါပါဘုရားဒီလိုကြီးကမရောက်နိုင်ဘူးတရားမှမရှိတဲ့ပုဂ္ဂိုလ် ဦးရနာကပြင်းထန်လာလို့တရတဲ့တရရှိတာတူတယ်နောက်မဆော့ဘူးကိုကြီးငါသိရတော့မယ်ဆိုတော့သူဘုန်းကိုပဲဘုန်းပါဆရာမတော်ဘူးမှာပဲဘုန်းပါဆရာပထမစီဘုန်းပါဆရာအဲသိရတော့မယ်သူဒါရီပြောမှာမဟုတ်ဘူးလားပြောပါတော့ဘုန်းကမပြောဘူးလို့ပြောတာဟင်ဟင်တို့ဘူးဆရာတော့ဘယ်အညာသိမဲနေတာပြောသူအထမဆုံးအထမဆုံးဟင်အဲ့ဘာလို့ကြားလိုက်ဘူးမလဲ ပြန်ပါအဲဒီလောကမုန်မှာသူဘာပြီးတော့ဖရာဟိုဥချပြီးလေဥချပြီးရတရားဟောပြီးအဲညပရိနိဗ္ဗာန်မှာမဟုတ်လားအဲဒီဥချပြီးတာတွေကသူ့ရှိမသွားနိုင်တော့ဘူးကြအဲကြည့်လုံးကြကြဆိုအဲ့ဒါကြီးမပြီးတော့ဓမ္မယုံနဲ့ပို့ပါမှန်ပါပါသူ့ကိုမယူတော့ရတာနော်အဲဒီကတည်းကသူ့စိတ်ကိုချလိုက်ပြီမှန်ပါပါဟင်သူခရီးများကြတော့အာအာ ဟိုအသက်ကိုစောင်းတဲ့အာယုပါတဲ့ဟိုဘာရယာကတ်ဆိုတာရှိတယ်လေအဲ့ဒါချလိုက်တယ်လို့ပဲဒါပေမဲ့ပလင်းမော်တက်တော့သူ့ကိုတွဲမခံဘူးတဲ့ပလင်းမော်ကိုတရားတာဟိုဟိုအင်းကြီးမင်းကပလင်းမော်ပြပါဘူးတဲ့အဲ့ဒီကိုအရင်တော့ကရဲ့ဒီမှာဆိုတော့ဘင်းကနေတွဲရတာအဲ့ဒီမှာတွဲမယ်လို့တော့တော်တော်နဲ့တွဲတယ်တွဲအောင်ပဲတက်ပြ တရားမှာပြောလုံးလို့တရားမှာပြောလုံးလို့ဟင်ဘာလို့သိချရတာလဲသိချလို့ပြောရတာသူကသိလုံးချတာဟုတ်ရောဒီလိုမှာဘဝတောင်းမကြတာကမရှိတော့တဲ့သူဘဝသူတော့တရားမှန်တယ် ဒီမှာဘဝတမဏိရဲ့ကမဏိရောတကောတမဏိကံပဲပါလားတင်တမဏိကတမဏိဟုတ်နော်တမဏိတဲ့တာပဲပါလားတော်တော်လေးသူပြောမှာဟုတ်ပြီအကံတော့ဖြစ်နေတာကြီးပဲမှန်ပါပါဟုတ်လားကံတော့ဖြစ်နေတာကံကိုရောက်မှာပေါ့ဘုရားမဆိုင်နဲ့မှန်ပါပါဒီဘုရားမဆိုင်လို့သဘောထားတာလေမှန်ပါပါအဲ့တော့တို့မှာတော့ငါပြရတော့မယ်ဆိုချက်တောက်စိတ်ကိုတယ်ဝင်ပါပါဗျာ။ရေကုန်။မှန်ပါပါ။ရေ။ကြောက်မယ်။ရေရပုံမမို့ နောက်ဆုံးစိတ်ပြီးကြောက်စိတ်ဖြစ်ခဲ့ရင်တော့လေမှန်ပါပါမှန်ပါပါဒါမှမဟုတ်ရင်လေဒုတိယစီငါမိသားစုနဲ့ခွဲရဒီလိုလုံးမှာမှန်ပါပါဝိနည်းမောင်းနေတာခွဲခြင်းမခွဲခွဲဟုတ်ကလားတော်တော့ပါလို့ ငါတဲ့လုံးဒုက္ခပြီးရဟာပြီးတော့ညီကြီးအဲ့နဲ့ဒုပြီးတော်တော်ပြောလိမ့်မယ်ဒီမှာပဲငါဒုက္ခပြီးရဟာပြီးတော့ညီကြီးပြောမှာမဟုတ်ဘူးလားဟုတ်ကဲ့ဟုတ်ကဲ့ဒီတော့ဒီမယူကြီးအဆလာဒီမယူကြီးအဆလာတော့ဒီဒီအဲ့ဒီကကြရင်မိသားစုတို့ခင်မင်းစိတ်နဲ့ပြေမလို့ မှန်ပါဗျာသိတာသိတာဒီမှန်ပါနော်မှန်ပါဒါမှဒါကငါမိသားစုပဲတူပါတော့ခေယုံပေါ်မှာအချိန်မကောင်းလို့ဒီတော့ပြင်းပြီးငါမိသားစုလက်ပေါ်ပြီးမယ်ငါအိမ်ကြံဖို့ဒါငါမိသားစုဒါငါအိမ်အဲဒီအစွဲလောက်နေသိရင် grace ဖြစ်မှာမှန်ပါပါဘုရားဒီမှန်ပါပါဒုတိယပြီဒုတိယပြီမှန်ပါပါဒုတိယပြီဒုတိယပြီဟင်ဒုတိယပြီဒုတိယတတိယပြီကဝေဒနာပြစ်ထံမှာ မိသားစုရှိစားမှန်ပါဘူးခုလိုချိန်ကြိုက်ပြီးဖြုတ်ဖြုတ်ခဲ့တယ်မဟုတ်ဘူးသူ့ထဲမှာရှိတဲ့သူကတစ်ခါကလင်းနေပြီဒီဘက်ကဟိုမြင်နေပြီးတွေ့မှာပေါ့လေအသွေးနဲ့သားပေါ့လေဒီဘက်ကသွေးနဲ့သားပေါ့လေအဲ့တော့ဟိုဘက်ကမီးနဲ့ဒီဘက်ကသွေးနဲ့တိုက်ကြတာပေါ့မီးအကောင်လို့တွေ့ခံရင်အပါတွေ့မှာပဲလေမှန်ပါပါတွေ့ပြီးပြရမှာပဲမှန်ပါပါမှန်ပါပါဟင်တကယ်လို့ဒီဘက်ကသွေးအကောင်လို့ရှိရင်ဟိုဘက်ကမီးပြေးမှာပဲမှန်ပါပါပြီးတော့ဟုတ်ပါပြီ ဟင်အိမ်ကြီးတိမ်ကြီးလူပြတာဟုတ်နော်ကိုဘက်ကမိကနိုင်လို့တို့ဒီကရေခုခံတော်လို့ခုနကအသားမိလောက်ပြီးကျွန်းနေဆိုလို့ရှိရင်ဒီဘက်ကကျွန်းလာတဲ့သူလက်ပြီးကမ္ဘာအဲ့တော့ကြားလို့မချင်းမခနိုင်မှာပေါ့ခုလိုသက်သက်တာလာမဟုတ်ဘူးလေဒီကစိတ်စီလုံးအာမကောင်းရင်အဲ့ဒီဝေဒနာမကြော်နိုင်တဲ့အတွက်အဲ့ဒီမှာရောတယ်နော် မှန်ပါဗျာပင်ကိုသိကြောက်မယ်မှန်ပါဗျာဟုတ်နော်တမန်ဗျာအဲ့ဒီချိန်ပင်ကိုသိကြောက်မှာကနော်မှန်ပါဗျာတမန်ဗျာဟုတ်ရတမန်ပင်ကိုသိကြောက်ရင်အစွဲဝင်ပြီးဆွဲရပါမှာရမှန်ပါဘူးဝိနိပါတိကပေးရမှန်ပါဘူးဝိနိပါတိကကွာဆွဲရပါလားလေဘယ်လိုဖြစ်မှမရှိဘူးဟင်ဆွဲမှာကအထက်ဆွဲမှာရတော့ရှိမှမချင်ဘူးကြာဘယ်ဆွဲမဲ့ချင်လို့ သူကနာကြီးတွေကြားကြီးတွေပဲတော့ဆွဲမလာဘူးသူမထလာလို့ဒီကြတော့ပါလို့အောက်မှာဘူးဒီကြတော့မဟုတ်လားကွာဒီလိုအဲ့ဒီခုနကတည်းကနေတဲ့နေကပဲနေနေနေတာလို့ပြလားဒီနေညာချုပ်ပါပြောဟုတ်လားမှန်ပါပါဗျာအဲ့တော့သူကျွေးပေါ်နေခုဒုက္ခိတာဟောတာအဲဒုက္ခမုစတာလားဒုက္ခိတာဟောတာ ဒုက္ခဘုသထပ်လားဒုက္ခကြောင့်လို့လားဒုက္ခကြောင့်လို့နေတာဒီဒုက္ခကြောင့်ဒုက္ခကြောင့်အဲတော့ဘုရားတို့ဘုရားလက်ထက်ကသူ့ကို ခုစေဘူးနဲ့တဲအောင်ပြီးတော့နော်ဒီဒုက္ခိတာဟောထားဒီကကြပါဗျာဟုတ်လားဟုတ်လားဟုတ်လားဟုတ်လားခုလုံးကဒုက္ခပြောင်းနေတာဟုတ်လားတော့အောင်လို့တော့နေရပါတော့မဟုတ်ပါဘူးဝိညာဉ်မှာတော့ဘာမှမပြောဘူးမနေပါဘူးအခုတော့ငြိမ်းချမ်းတယ်ဒီ ခုအတူအဒုက္ခဖြစ်အောင်လုပ်နေတာဟင်ဒုက္ခဖြစ်အောင်မလုပ်တာမဟုတ်ပဲနဲ့ ဒုက္ခပြောင်းလို့ခုချိန်မှာဒုက္ခပြောင်းလို့မရတာပါဗျာဒုက္ခပြောင်းခုချိန်မှာဒုက္ခပြောင်းလို့မရတာပါဗျာဘယ်လိုရှင်ပြရဲ့တရားကိုနားနေရအဲ့ဒါဒုက္ခရှင်တာပါဗျာဒါရဝါဒသာယူနေမှုကြည့်ထိုင်ကြည့်လို့မှာဘောခေါက်တော့တမျိုးဖြစ်ပါလားဒါကယူနေမှုတော့ မင်းကြီးပါဘူးဗျာယူနေမူပါဗျာဒေါ်နေကိုကိုကားလေးချပြီးပြောခေါက်ရေးတမျိုးဖြစ်ပါလိမ့်မယ်ဟင်တို့ကတော့ဘုရားဘုရားဒီနေနေရပါပဲဟင် เป็นไงลูกลูกขีดาโหดครับลูกขโมยสิครับมาเจ้าเราเนี่ยไม่ได้มาบีเนี่ยผูกใจทำไม่ใช่เขาเนี่ยใจจะบีကောင်းပါလေအားလုံးကြိုက်တာပြီးရင်ကောင်းပါလေစိတ်ချပေးလို့မရဘူးလေကိုယ်နဲ့တန်တာပေးရမှာအဲ့လိုအဲ့လိုပေးတယ်တော့တောင်ကျူးရမှာပါပဲဘယ်မှာအေးဘုရားပြောပြဟင် ကိုကိုလောက်တာကြည့်ပြီးကွာဒုက္ခပေးရမှာမဟုတ်ဘူးလားအဲ့တော့အဖို့ပဲနဲ့တော့သူကဒုက္ခကြည့်ပေးတာလေဒုက္ခိတာဟောတာဒုက္ခမောသနာညာတက်ကုန်ရမကြည့်လေတောင်းရပြီးတော့မဟုတ်ဘူးလားကဲစီကိရောက်ပြီဗျာဘယ်အဲ့ဒါကဘုရားဖြစ်တာဟုတ်ကဲ့ ဒီလိုမကြည့်ဘူးလားမဟုတ်ဘူးအဲ့ဒါဘုရားပါလို့ဟိုမောင်လေးမှာပူတောင်းထားတယ်မှန်ပါဗျာမှန်ပါဗျာဘာတောင်းလို့ကိုဟုတ်ကဲ့လားဘူးပါဗျာဟုတ်ပြီစီးပေးညူမူကိုသူ့ညူလာကပြီးတယ်ဟောညူလုံးသားလာကလာပါနေပြီးဟုတ်ကဲ့မလားခံပါဦး ဟုတ်ကဲ့ဒီမှာဘယ်လိုလုပ်ပြီးမှာပေါ့မှန်ပါတယ်ဟုတ်နော်ဒီကိုရိုးရိုးမျိုးလုံးတောင်းလို့ရိုးရရရိုးရရပါဘယ်ရိုးရိုးမျိုးလုံးတောင်းကိုညှိုးလောက်တာပြီးတော့ဒါမှမဟုတ်ညှိုးကနာကြီးကိုညှိုးလုံးတောင်းလောက်တာပြီးတော့မရပါဘူး ရှင်းရောက်ပြီဘာလို့လဲဆိုတော့ဒီနေ့ဒီနေ့မှရှိနေတဲ့စိတ်ကလေးတွေရှင်းပြလောကကဘူးလို့ပြောတာ။ဘာလို့လဲဆိုတော့ဒီနေ့ဒီနေ့စိတ်ကလေးတွေစိတ်ကလေးတွေပြောမှာလို့ပြောတယ်။ဒီလိုတွေသူ့ကိုပြောနေလို့ပါ။ဒီနေ့ကြောင့်ဟောတယ်။ဘာလို့လဲနေတာဒီကအဲ ဒုက္ခဖြစ်အောင်လုပ်ပြီးတော့ဟုတ်ဗျာဟင်အဲ့ဒီချမ်းနဲ့ရင်ဒုက္ခကိုရှားနေကြတာဒုက္ခဖြစ်အောင်လုပ်ရမဟုတ်ဘူးလားသုပါဟုတ်ပါဘူးဗျာဟုတ်ပါဒီကနေ့ဒုက္ခပြုတ်ထားတယ်ကိုထင်တာပဲဟုတ်ပါဘူးဟုတ်ပါဘူးဗျာဟင် ဟင်အဲ့တော့သူကတော့အဲဒုက္ခိတာဟောတာပဲပြီးကျင်ပါဘူး။ဆောင်းလုံးနဲ့ဒုက္ခနဲ့ပြည်စုံကြပြီ။ဒီလိုမှပိုင်းနေမှာမဟုတ်ဘူး။ဒီတော့ဒုက္ခနဲ့တန်အောင်ကြိုးစားတော့မယ်။ဟုတ်ပါဘူး။ဘုရားရောဘုရားရောဘုရားရော ဒီကောဘာလာကျွန်တော်တက်ပါတယ်ဟုတ်ကဲ့ပါဗျာထိတ်ကြပါဗျာထိတ်ကြပါဗျာဟုတ်ကဲ့ပါဗျာထိတ်ကြတော့ဘယ်ထိတ်တောင်းတော့ထိတ်ကြပါဗျာထိတ်ကြပါဗျာ အပေါ်သွားတော့လာပေါက်ခင်းလို့အဲ့တော့တော့ဒီတမ်းပဲလေဘိုးတော်ကအဲ့ဒါလည်းမိဒီမှာတော်ပါပါဗျာဆရာတော်ရဲ့တရားတော်ယူနာပြီးဒီလိုထက်ရအောင်ကျူးတော့ဟုတ်ကဲ့လားဒီမှာပြီးတော့သူရိုးနေကြလေရှိကြပါလေသူ့မဟာစီထဲမှာသွားအားထုတ်တော့သူ့မဟာစီဟိုကမ္မထမ်းပေးမယ်ဆိုရင်တော့ ဒီလိုကမ္မထာညာပြေးလိုက်မှာပေါ့တော့ပြင်းနေတယ်ကြာကြာတယ်ဟုတ်ဘူးဒီရတယ်လူတော်ကိုယ်ကကိုယ်ငချင်းဒီနဲ့ငချင်းတန်းကျော်တယ်ဒါနဲ့ဒီဟာရုပ်ထုံမှာမဟုတ်ဘူးနေနေကြာကြာတော့မှန်ပါပါဟုတ်နော်မှန်ပါပါအဲ့တော့အဲဒီကနေမာသီကထွက်တော့ဗာစိတ်ချလာတော့ဟာဟုတ်တာဟုတ်တာနော်တရားရုပ်ထုံမှာမဟုတ်ဘူးကိုယ်လောက်တာတရားပါအဲ့ဒီမှာတော့မှန်ပါပါ ဟိုအာဟုတို့လို့တော့အာဟုဒလာဓမ္မလို့သုံးတယ်ဓမ္မဗျာဓမ္မဗျာဘုဒ္ဓလာဓမ္မဗျာဓမ္မဗျာဓမ္မဗျာအဲ့တော့အာဟုတို့လို့လို့ကုသိုလ်လို့လို့ကိုဒီဟာကိုစွန့်မှတ်နေရင်ကုသိုလ်အကုသိုလ်ကိုခွဲဖို့မလိုဘူးတတိယဆွဲဆိုဟုတ်ပါဘူးဟုတ်ပါဘူးပြီးတော့ကုသိုလ်လုပ်နေတဲ့အချိန်နဲ့ခံစားရတဲ့စိတ်နဲ့ကို အကုသိုလ်လုပ်နေတဲ့အချိန်ခဗာရာရဲ့စိတ်နဲ့ကိုမတူတာကိုကိုယ်ရင်သွားသိဒီဒီမှာတို့ဘာဝသဘောပေါက်တော့မာတိကမတို့တရားပြီးတာမဟုတ်ဘူးတင်နှံပြီးလိုက်တာဖြစ်တင်နှံလေဖြစ်တင်နှံဆိုတာတို့မြူနာရောနာမှာဖွင့်ထားတာလေခြေတန်းရောက်ရင်တိုက်တော့ခြေတန်းကဲ့တိုက်တော့ဖြစ်တင်နှံဆိုတော့မြူနာရောနာဖွင့်တာ သူ့တင်နန်းကပြေးလိုက်တဲ့တိုင်းတိုက်ရမှာအဲ့ဒီကတင်နန်းတက်ပြီးစီရန်တိုက်ရပြီသူ့ရွာလေးရောက်မှတာတိုက်မှန်ပါပါဘုရားတင်နန်းတက်တာတရားအားထုတ်အောင်ရွာတဲ့အထုတ်ပါမှန်ပါပါဟုတ်မှန်ပါပါမှန်ပါပါဒါရိုးတစ်ခုပြေးလိုက်တယ်မှားသိနေဟိုတို့ဆွဲသိနေလို့တော့သူလည်းကိုယ်လည်းတို့အောင်မှာပေါ့ဟုတ်ကဲ့ဟုတ်ပါရဲ့ဟင်အဲအဖွားနဲ့ဘုရားမလို့ဒီမှာတို့တမ်းနဲ့ဘုရားကြီးဆုံးပြီ ဟုတ်လားဒီညီနဲ့ညီနဲ့မှယူတာဘုပဲပါတာလေခင်ကြီးခင်ကြီးဆိုရင်ပြတ်ပါတော့ပြတ်ပါအဲ့ဒါတော့ပါလေဟင်ခင်ကြီးနဲ့ငါတူမှာပါတယ်ဟင်အဲ့လိုကိုယ်စိတ်နဲ့ခံစားတော့ဟုတ်ပါလားခင်ကြီးနဲ့ဆောင်ခံစားတော့တွဲပါမှန်ပါပါခင်ကြီးတွေ့ပြရမှာပေါ့အဲ့ဒါကိုဘာမှမဟုတ်ဘူးအဲ့ဒီမှာသွားတော့ပေါ့ မာပြီးကထွက်လာမှပြောပေါ့သူကသင်္ကန်းပေးလိုက်တာသူအာယုခံစားတတ်အောင်ပြီးတာအာယုတရားတော့ဒီမှာအာထုအောင်မလို့အာယုခံစားတဲ့အချိန်သူ့ပေါ့ဘာသာဘာသာဘာနဲ့တင်တော့ဘုညာမိတ်ချင်းပြီးအဲရှိကြီးကဘုံလုံးတက်စီတက်မဲ့ဘုံလုံးနဲ့သက်ခံပြီးအာယုခံစားနေတာမဟုတ်လားချိန်မှာကိုယ်စိတ်နဲ့စိတ်လို့ လူပါမှာရှိမှာဒီနည်းနဲ့ကြက်မပါဘူးမှန်ပါပါဒီနည်းနဲ့မလို့လေကြက်သူ့ကပါသွားမှာမင်းကသူ့စိတ်နဲ့ဖြစ်သွားမှာမှန်ပါဟုတ်နော်မှန်ပါအဲ့ဒါလေးပါတွေ့ပါသည်တမန်ကသူ့စိတ်ကသွားဖို့ပြောတော့မယ်ဟုတ်မှန်ပါဘောဘောပါဘာလို့ဒါလေးအမှရှိရှိကပြောရင်ဟုတ်နော်ကျွတ်ကြည့်တော့ကျွတ်ပါများရင်တရားကဆွဲသွားတယ်နောက်ကျွတ်ကြည့်ပြီးပြီးတော့ပေါ်လာပါလိမ့်ဟုတ်လား နောက်တော့တတိယပဲပေါ်ထုတ်ပြတော့ဘုမပါကြီးငါအထုတ်တယ်ဆိုတာတော့မဖြစ်ပါစေနဲ့တတိယမှတ်ပြီးတာပါအဲ့ဒါလေးလို့ဖို့အဲ့ဒါလေးလို့ရင်တော့သူကြီးပြောမလို့ဒီတိုင်းတော့ပြောနေလို့ပထမလေးတော့ပြောနိုင်တယ်ဒီညေတော့ လို့ဘယ်ငင်ကအရေးကြီးပါလဲဆရာဝန်ခံတော်မှာတော့မလုပ်ရရတော့ဘူးဘုမမလားဗျာရောအောက်ကိဘောရောက်သူ့ဘာသူ့ကြောင့်ဖြစ်တယ်ဘောဟုတ်တယ်နော်ပြောဘောဒီလိုဆိုပြီးတော့ဒီတော့လုံးမကောင်းတော့ဘာလို့ဒီလိုဖြစ်လဲဒီကရာဟုတ်ကဲ့ အဲတော့ဒုက္ခိတာဟောတာကဒုက္ခဖြစ်အောင်လုပ်ကြတယ်ပြောတာမှန်ပါဗျာဒုက္ခမောဒရာဆိုတာဒုက္ခကလွတ်အောင်လုပ်ကြတယ်မှန်ပါဗျာဟင်မှန်ပါဗျာအဲတော့ရောရဲတော့ဒုက္ခဖြစ်အောင်လုပ်လို့မှန်ပါဗျာဒီဒုက္ခဖြစ်ဒုက္ခကတော့လူပြီးသားပါမှန်ပါဗျာကဲနာကိုရပါမှန်ပါဗျာ